အခန်းကြီး27အငယ်1မှ16ထို့နောက်မှယေဇရေလမြို့သားနာဘုတ်ပိုင်သောစပြည့်ဥယျင်သည်ယေဇရေလမြို့တွင်ရှမာရိမင်းကြီးအာဟပ်၏နန်းတော်နားမှရှိသည်ဖြစ်၍အာဟပ်မင်းကတင့်စပြည့်ဥယျင်သည်နန်းတော်နားမှရှိသောကြောင့်ယာလုတ်เสียဘုပေးပါတာ၍ကောင်းသောဥယျင်ကိုငါပေးမည် သို့မဟုတ်သင်အလိုရှိလင်အဘိုးကိုပေးမည်ဟုနာဗုတ်အားဆိုလျှင်၊နာဗုတ်ကဘိုးဘေးလက်မှအမွေခံသောမြေကို ကိုယ်တော်အားပေးရသောအမှုကို ထာဝရဘုရားဆီးတားတော်မူပါစေသောဟု ပြန်လျှောက်၏။ဘိုးဘေးမှအမွေခံသောမြေကိုမပေးရဟုယေဇရေလမြို့သားနာဗုတ်လျှောက်သောစကားကြောင့်၊အာဟပ်မင်းသည်ညစ်ညူးသောစိတ်နှင့်ညှိုးငယ်လျက်နန်းတော်သို့သွား၍အစာကိုမစား၊မျက်နှာကိုလွှဲ၍ တလွန်ပေါ်မှာအိပ်လျက်နေ၏ခင်မွန်းယေဇဗေလသည်လာ၍အစာကိုမစားနိုင်အောင် စိတ်တော်သည်အဘယ်ကြောင့်ညှိုးငယ်တော်မူသနည်းဟုမေးလျင်မင်းကြီးကယေဇရေလမြို့သားနာဘုတ်ကိုငါခေါ်၍တင့်စပြည့်ဥယင်ကို ရောက်မှသို့မဟုတ်တင်လူရှိလင် အခြားသောဥယင်ကိုငါပေးမည်ဟုဆိုသောထိုဥယင်ကို ကိုတော်အားမပေးရဟု ပြန်ပြောသောကြောင့်စိတ်ညှိုးငယ်သည်ဟုဆို၏။ခင်ပွန်းယေဇဗေလက၊ကိုယ်တော်သည်ဣသရေလနိုင်ငံကိုအစိုးရတော်မူသည်မဟုတ်လော။ထ၍ရွှင်လန်းသောစိတ်နှင့် စားတော်ခေါ်ပါ။ကျွန်မသည်ယေဇရေလမြို့သားနာဗုတ်၏စပျစ်ဥယျာဉ်ကိုဆက်ပါမည်ဟု ဆိုသည်အတိုင်း၊အာဟပ်မင်း၏အခွင့်နှင့် စာရေး၍တံဆိပ်တော်နှင့်ခတ်ပြီးမှ၊နာဗုတ်နေရာမြို့၌ သူနှင့်အတူနေသောအသက်ကြီးသူနှင့်မှူးမတ်များထံသို့ပေးလိုက်လေ၏။စာချက်ဟူမူကား၊အစာရှောင်ရာအချိန်ကိုကြွေးကြော်၍နာဗုတ်ကိုလူများရှေ့မှာမြှောက်ထားကြလော့။သူ့ရှေ့မှာအဓမ္မလူနှစ်ယောက်ကိုထား၍၊သင်သည်ဘုရားသခင်နှင့် ရှင်ဘုရင်ကိုစွန့်ပယ်ပြီဟုသက်သေခံပါလေစေ။သို့ပြီးမှသူ့ကိုထုတ်၍သေစေခြင်းငှါကျောက်ခဲနှင့်ပစ်ကြလော့ဟုပါသတည်း။ ယေဇဗေလပေးလိုက်သောစာ၌ပါသည့်အတိုင်းနာဘုတ်နေသောမြို့သားအသက်ကြီးသူနှင့်မူမတ်တို့သည်ပြုလေ အစာရှောင်ရာအချိန်ကိုကြွေးကြော်၍နာဘုတ်ကိုလူများရှိမှမြှောက်ထားကြ၏အာရမလူနှစ်ယောက်သည်လာ၍သူ့ရှိမှထိုင်လျက်နာဘုတ်သည်ဖျားသခင်နှင့်ရှင်မြင်းကိုစွန့်ပယ်ပြီဟု လူများရှိတွင်နာဘုတ်တစ်ဖက်၌တက်တေခံကြလျင်နာဘုတ်ကိုမြို့ပြင်သို့ထုတ်၍တေအောင်ကြောက်ခဲနှင့်ပြစ်ကြ၏ထိုအခါနာဘုတ်သည်ကြောက်ခဲနှင့်ပြစ်ခြင်းကိုခံရ၍ သေပါပြီဟုယေဇဗေလထံသို့ဆေလွတ်၍ကြားလျှောက်ကြ၏ထိုအကြောင်းကိုယေဇဗေလသည်ကြားလျင်ယေဇယေလမြို့သားနာဘုတ်မယောင်းလိုသောစပြည့်ဥယျင်ကိုထ၍သိမ့်ယူတော်မူပါ နာဘုတ်အသက်မရှိသေပါပြီဟု ဆို၏နာဘုတ်တေချောင်းကို အာဟပ်တီကြားလျင်ယေဇယေလမြို့သားနာဘုတ်၏စပြည့်ဥယျင်ကိုသိမ့်ယူခြင်းကထသွား၏အငယ်၁၉မှ29 ထိုအခါတိရှဘိမြို့သားဧလိယသို့ရောက်လာသောထာဝရဘုရား၏နှုတ်ကပတ်တော်က၊သင်သည်ရှမာရိမြို့၌နေသောဣသရေလရှင်ဘုရင်အာဟပ်ကိုကြိုဆိုအံ့သောငှါထသွားလော့။သူသည်နာဗုတ်စပျစ်ဥယျာဉ်ကိုသိမ်းယူခြင်းငှါသွား၍ယခုဥယျာဉ်၌ရှိ၏။ထာဝရဘုရားမိန့်တော်မူသည်ကား၊သင်သည်လူအသက်ကိုသတ်၍သူ့ဥစ္စာကိုသိမ်းယူပြီလော။တဖန်မိန့်တော်မူသည်ကား၊ခွေးတို့သည်နာဗုတ်အသွေးကိုလျက်သောအရပ်၌ တင့်အသွေးကိုပင်ရက်ကြလိမ့်မည်ဟုမိန်တော်မူကြောင်းကိုဆင့်ဆိုလောဟုမှားထားတော်မူ၏အာဟပ်ကလည်းအချင်းရန်သူငါနှင့်တွေ့ပြီလောဟုအေလိယအားဆိုလျင်အေလိယကသင်သည်သာရဖျားရှေ့တော်၌ဒုစရိုက်ကို ပြုလို၍ကိုကိုရောင်းသောကြောင့်တင်နှင့်ငါတွေ့ပြီသာရဖျားမိန်တော်မူသည်ကားတင့်အပေါ်သို့ဘေးဥပရောက်စေမည်ဤဒေလမြို့ရွာ၌ချုပ်ထားသောသူဖြစ်စေ အလွတ်ပြေးသောသူဖြစ်စေအာဟပ်အမျိုးယောက်ျားများကို ပယ်ဖြတ်မည်ငါအမျက်ကိုနှိုးဆော်သောအပြစ်နှင့်ဣဒေလမျိုးကိုပြစ်မှားစေသောအပြစ်ကြောင့်တင့်အမျိုးကိုနေဘတ်၏သားယေဟောဗောမျိုးနှင့် အဟိယ၏သားဘာရှာအမျိုးကဲ့သို့ငါဖြစ်စေမည်ယေဇဗေလအမှုမှာသာရဖျားမိန်တော်မူသည်ကားယေဇယေလမြို့ရိုးနားမှခွေးတို့သည် ယေဇဗေလကို စားကြလိမ့်မည်။အာဟပ်အမျိုးသည်မြို့ထဲမှာသေလျှင်ခွေးစားလိမ့်မည်။မြို့ပြင်မှာသေလျှင်မိုဃ်းကောင်းကင်ငှက်စားလိမ့်မည်ဟုမိန့်တော်မူကြောင်းကို အာဟပ်အားဆင့်ဆို၏။အာဟပ်နှင့်တူသောသူတယောက်မျှမရှိ။ခင်ပွန်းယေဇဗေလသည်တိုက်တွန်းသဖြင့်၊ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြုလို၍ ကိုကိုရောင်းသောသူဖြစ်၏ဒါဝရဘုရားသည်ဣဒရေလအမျိုးရှိမှနှင်ထုတ်တော်မူသောအာမောရိအမျိုးသားပြုသည်မြအတိုင်းရုတ်တုစင်တုကိုစီးကပ်၍ဆက်ဆုပ်ရွံရှာပွဲ အမှုကိုပြု၏တို့ရတွင်အေလိယဆင့်ဆိုသောစကားတော်ကိုကြားလျင်မိမိအဝတ်ကိုဆုပ်၍ရှော်တီအဝတ်ကိုဝတ်၏အစာရှောင်ခြင်းရှော်တီအဝတ်၌အိတ်ချင်းကိုပြု၍ဖြည်းဖြည်းသွားလာ၏ထာဝရဘုရား၏နှုတ်ပတ်တော်သည် တိရှဘိမြို့သားအေလိယသို့ရောက်လာသည်ကားအာဟပ်သည်ငါ့ရှေ့မှနှိမ့်ချသည်ကိုမြင်ပြီလော။ထိုသို့ငါ့ရှေ့မှနှိမ့်ချသောကြောင့်သူ့လက်ထက်၌ထိုဘေးဥပဒ်ကိုငါမရောက်စေ။သူ့သားလက်ထက်၌သူ့အမျိုးအပေါ်သို့ရောက်စေမည်ဟု မိန့်တော်မူ၏။